တုတ်တန်ချံအခန်းကြီးနှင့်အငယ်1မှ9ငါသားတင်းဒီပညာစကားကို နားထောင်၍စေတနာစိတ်နှင့်ဉာဏ်ကို ရှာဖွေသည့်တိုင်အောင်ငါစကားကို နားခံ၍ငါပညာတို့ကို ကိုအထဲ၌တွင်းမိလင်၎င်းသိပ္ပံတက်ကိုခေါ်၍ဉာဏ်နောက်သို့အတန်ကိုလွှင့်လင်၎င်းငွေကို ရှာတတ်တဲ့ကဲ့သို့ပညာကိုရှာ၍ ပွက်ထားသောဘန္တာကိုစူးစမ်းတတ်သကဲ့သို့ဉာဏ်ကိုစူးစမ်းလျှင်၎င်းထာဝရဘုရားကိုကြောက်သောသဘော၌ကျင်လည်၍ဘုရားသခင်ကိုတည်သောဉာဏ်နှင့် ပြည့်စုံလိမ့်မည်အကြောင်းမူကားထာဝရဘုရားသည်ပညာကိုပေးတော်မူတတ်၏နားလည်နိုင်သောဉာဏ်သည် နှုတ်ပတ်တော်အားဖြင့်သာဖြစ်တတ်၏ဖြောင့်မတ်သောသူတို့အဖို့ပညာရဏကိုတူထားတော်မူ၏တရားသဖြင့်ကျင့်သောသူတို့ကိုကွယ်ကာတော်မူ၏ မိမိတန်ရှင်းသူတို့သည်တရားလမ်းကိုစောင့်ရှောက်မည်အကြောင်း၊သူတို့၏လမ်းခရီးကို လုံခြုံစေတော်မူ၏။ကျေးဇူးတော်ကြောင့်သင်သည်ဖြောင့်မတ်စွာကျင့်ခြင်း၊တရားသဖြင့်စီရင်ခြင်း၊လျစ်လျူစွာဆုံးဖြတ်ခြင်းမှစ၍ကောင်းသောလမ်းရှိသမျှတို့ကိုသိနားလည်လိမ့်မည်။ပညာသည်သင်၏နှလုံးထဲသို့ဝင်၍၊သင်သည်သိကြားခြင်း၌မွေ့လျော်သောအခါ တမာဒရီသည်တင့်ကိုထိမ့်သိမ့်၍ဉာဏ်သည်လည်းဆောင်းလျှောက်သဖြင့်သိုးသောလမ်းမှကယ်တင်လိမ့်မည်ကောက်သောစကားကိုပြောတတ်သောသူ ဖြောင့်မတ်သောလမ်းကိုစွန့်၍မိုက်မဲသောလမ်းသို့လိုက်သောသူဒူးစီရိုက်၌မွေလျော်၍အာရမလူဤကောက်လိန်ခြင်းကိုအာရနှစ်သက်သောသူဖြောင့်သောလမ်းသို့မလိုက်ကောက်သောလမ်းသို့သာလိုက်သောသူတို့၏လက်မှ၎င်းအမျိုးပြတ်သောမိမနှုတ်နှင့်ချုံမွတ်တတ်သောပြစ်ဒစာမိမအသက်ငယ်စဉ် ပဲ့ပြင်သောကျေးဇူးရှင်ကိုစွန့်၍မိမိဖျားသခင်၏ဗြိဉ္ဉ်တရားကိုမေ့လျော့သောမိမလက်မှ၎င်းတင့်ကိုကယ်တင်လိမ့်မည် ထိုမိမ၏အိမ်သည်တေခြင်းနှင့်၎င်းသူလိုက်သောလမ်းတို့သည်တင်းကျင်းသောနေရာနှင့်၎င်းဆက်ဆိုင်သဖြင့်သူ၏အိမ်သို့ဝင်သောသူသုံးတယောက်မျှမပြန်ရအသက်လမ်းကိုမမိရတင်သည်သူတော်ကောင်းတို့၏လမ်းသို့လျှောက်၍ ဖြောင့်မတ်သောသူတို့၏လမ်းခီးထဲကမထွက်ဘဲအစဉ်တစိုက်လိုက်ရမည်အကြောင်းဒီဖြောင့်မတ်သောသူတို့သည်ပြည်တော်၌နေ၍စုံလင်သောသူတို့သည်နေရာကျကြလိမ့်မည်အာဓမလူတို့မူကားပြည်တော်မှပယ်ရှင်းခြင်းလွန်ကျူးသောသူတို့သည်နှုတ်ပြခြင်းကိုခံရကြလိမ့်မည်